ဒီနေ့ကဝိတိကြောင့်ရှိကနဲ့အဝိတိကြောင့်ရှိကဝိတိကြောင့်ရှိကကကာမဂုဏ်နဲ့စက်တဲ့ဝိတိကြောင့်ရှိကကတော့ရာဂခေါ်တဲ့တမက်တဲ့သဘောထက်ခတ်ပြီးပါမှတရားတော်ရှိတယ်လို့ပါလားရာဂမပါဘူးဆိုလို့ရှိရင်တော့ခံစားရတာမကောင်းဘူး ဇဂပါဠိခံစားရကောင်းလို့ရှိရင်လည်းပဲသူကရောနေသူရမှုရင်းနဲ့ရောနေသမိစ္ဆသိက္ခာပေါ့လေသူရမှုရင်းနဲ့ရောလို့ရှိရင်အပရိသုဒ္ဓသိက္ခာဆက်ဆက်ကမတန်ရှင်းဘူးပေါ့တို့တော့အများကြီးကတော့အဲဒီဝိသိတသိက္ခာပဲစိတ်ကြတာ ဝိရိယသုခရဲ့ပါတော်နဲ့သုခတမျိုးရှိတယ်ဆိုတာပါ။ຢာကလည်းလောက်ခပြီးတော့ဆက်ဆက်ပြီးတော့ကောင်းတဲ့ကောင်းမျိုးဟုတ်။ຢာကလည်းဆုရှားမှုမရှိဘူး။ဒီလိုကဆုရှားမှုမရှိတဲ့ငြိမ်သက်တဲ့မယုံရဲနိုင်တဲ့ချမ်းသာတမျိုးပါ။အဲဒါကတော့အပြည့်အစုံကသိကပါလေ။ လောကီစာနေအထုတ်တဲ့အခါသာမစိတ်နဲ့သာလုံးနဲ့ဒီငြိမ်ရဲ့စိတ်ကြီးသမာဓိစိတ်ကြီးဖြစ်လာ။ဘုလိုသတိစာအထုတ်တဲ့ပုဂ္ဂိုလ်တွေလည်းပဲတော်တော်လေးအမှတ်ကြီးအသားကျလာပြီဆိုလို့ရှိရင်ဇာကနဲ့ဆွေးရှားတာမရှိဒေါသနဲ့ဆွေးရှားတာမရှိပါဘူး။အထူးသဖြင့်သုဒ္ဓဇာနဲ့ညီကြတဲ့ ဆက်ဆိုင်ဘလဝဥပဒနာဉာဏ်ကြီးဖြစ်လာရင်အတုကမသုခဆိုတာပါလေဒုက္ခလည်းမဟုတ်သုခလည်းမဟုတ်ကြာဝိခဝေနာဝခံစားမှုဖြစ်တယ်ဒါစံတိခေါ်ရတယ်ကြီးငြိမ်တော့ဟင်းလက်ရှားမှုမရှိဘူးအဲဒီအဲဒီဆန္ဒဟာမရောက်ရဲနဲ့အောင်ဆောင်းတာဘလို့ပဏိတလို့ခေါ်တယ်စန္တပဏိတ အဲ့ဒီအနေသဘောဆောင်တဲ့အတွက်သုခလို့ပြောပါတယ်ဒါလည်းပဲခံစားမှုပါနေတာပါပဲ။ကာမဂုဏ်နဲ့ပတ်သက်တဲ့ဇာကပါနေတာတော့အထူးပြောစရာမရှိတော့ဘူး။ခံစားမှုပါရဲ့ချမ်းသာပါလို့ရဆိုရင်တော့ဒီကတော့မကောင်းပါဘူး။ အပြည့်စည်ကံသုတာကရှိတာထင်ရှားတဲ့ကိလေသာရောနှောမှုမရှိပြီပဲလို့သူကလည်းဖြစ်ပြီးတော့ဖြစ်သွားတာကိုလို့တည်ပြီးတော့ကောင်းတာတော့ဟုတ်သေးပါဘူးအဲ့ဒီတဲ့သန္တတရပဏိတတရပေါ့လေသာလွန်ပြီးတော့ကိလေသာမချမ်းလို့ရှိပဲနဲ့ငြိမ်သက်တဲ့ချမ်းသာမယောင်ရဲနေအောင်ကောင်းတဲ့ပဏိတတရပေါ့လေ အလောအလောမုံမြတ်တဲ့ထူးထူးခြားခြားမုံမြတ်တဲ့ချမ်းသာပါလေအဲဒီချမ်းသာတစ်မျိုးရှိပါသေးတယ်အဲဒီချမ်းသာကတော့ယုံနာတရားတွေပေါ့လေချုပ်ငိမ့်နေတာအဖြစ်တည်းအဖြစ်တည်းရနေတာပါလေအဲနိရောဓခေါ်ပါတယ်ပညာဝိတိတနိရောဓနိရောဓခေါ်တယ်စိတ်စိတ်လည်းမရှိဘူးခံစားမှုလည်းမရှိဘူးပေါ့လေ ဆိုတော့ရှင်သာဝေဒီဝိရိတဝိဒီရောတာဆန်းတာလေဆိုတာပါလေရှင်သာရိပုတ္တရာခရမေကြီးကဥဒ္ဒါယီကိုရှင်းပြပါလေဒီနေ့အဲ့ဒီဆန်းတာအကြောင်းလေးနဲ့ပြောပါမယ်ဖြစ်အဝိဇ္ဇာသုခပဲဖြစ်ဖြစ်ဆင်းရဲခြင်းတဲ့သဘောဆောင်နေတာမဟုတ်လို့ချမ်းသာသဘောဆောင်နေတာမဟုတ်လို့ဧကန္တသုခဆင်းရဲတဲ့ဘာလို့ဝင်ပါလဲ။ ဒုက္ခမဟုတ်ဘူးဆိုလို့ရှိရင်တော့ဒုက္ခဆင်းရဲဝင်သွားတာပါပဲဒါပေမဲ့လို့ခုနသမာဘရှင်ပါတရားထုတ်တဲ့ခါမှာဒီကတိဘက်ကဉာဏ်ရှိပါလိငြိမ်ပြီးတော့ကောင်းတဲ့အကောင်းကြီးဟာဝိဇိတသုခဆင်းရဲနဲ့မှဝင်တော့တကယ်အကောင်းဖြစ်တော့မဟုတ်သေးဘူးအဲ့ဒါဒီမှာချုပ်ငြိမ်းပြီးတော့သွားမှတကယ်အကောင်းဖြစ်ပေါ်တယ်အဲ့ဒါမျိုးမှာ သံတတရထူးထူးခြားခြားငြိမ်းချမ်းတယ်ပဏိတတရမယောင်ရဲနိုင်တော့အောင်ထူးထူးခြားခြားကောင်းပါတယ်တော့အလုံးလုံးကောင်းတဲ့ချမ်းသာလို့ဆိုတော့ကောင်းပါတယ်တော့အဲ့ဒီနိရောဓသမဘဝင်စားနိုင်တဲ့ပုဂ္ဂိုလ်တွေကတော့အရိယပုဂ္ဂိုလ်တွေထဲမှာအနာဂံပုဂ္ဂိုလ်နဲ့ဣဟန္တာပုဂ္ဂိုလ်ပါပဲ။ ဒီပုဂ္ဂိုလ်ကဥဒါနိရောဓသဘာဝကိုဝင်စားနေပါတယ်စိတ်စေတသိက်နဲ့စိတ်တရားရုပ်တွေပေါ့ဒီစိတ်တက်ကလည်းချုပ်ငင်းနေတော့ဒီလောကမှာဆိုလို့ရှိရင်ခုနှစ်ရက်ပေါ့ချုပ်ငင်းပါစိတ်မှမရှိဘူးစိတ်မပြေတော့စိတ်ကိုမှီတွဲနေတဲ့စေတသိက်ဆိုတာလည်းမရှိဘူးစိတ်ကြောင့်ဖြစ်တဲ့စိတ်စားတဲ့ရုပ်တွေလည်းမရှိဘူးသို့တော့ ဆက်ရောက်ဖြစ်တဲ့ယုတ်ကုသိုလ်ကြောင့်ဖြစ်တဲ့ယုတ်အာရကြောင့်ဖြစ်တဲ့ယုတ်တွေကတော့ဆက်လက်ပြီးတော့ဖြစ်နေပါတယ်ဆိုတော့စိတ်စေတိတ်နဲ့စိတ်ကြယုတ်ကြည်တော့ငြိမ်းနေပါတယ်အဲ့ဒီလိုအငြိမ်းကြောင့်ယုတ်ဒီလိုတော့တဘာပါချမ်းသာကိုခံစားနေတဲ့ပုဂ္ဂိုလ်ရတော့အနာဂတ်နဲ့ရဟန္တာပဲအဲ့ဒီအနာဂတ်ရဟန္တာလည်းပဲဒီခန္ဓာ၅ပါးစုံတဲ့လူပုံနဲ့ အဲကာမတုတိပုံနဲ့ဇမဘုံပေါ့ရူပဇမဘုံအဲဒီဇမဘုံကားတွေကခံစားနိုင်တယ်လို့အဆိုရှိပါတယ်ကွာအဲဒီပုဂ္ဂိုလ်ကြီးဟာဘဝတ္တခေါ်တဲ့ယုံနာအရှင်ကြီးကနေပြီးတော့အဘောတ္တခေါ်တဲ့ဖြစ်ဖြစ်ပြီးရက်တော်တာပေါ့။ဉာဏ်ကြနာစာဖြည့်ရဖြည့်ရတဲ့ခါမှာလည်းဖြစ်ဖြစ်ပြီးပေါ့။ပေါ်တဲ့အာယုလေးကိုရှိမှနေတဲ့ ဘာဝနာအပြည့်စိတ်ကလေးကမှတခါလေရက်သွားတာပြတ်သွားတာပါပဲအဲဒါအဘောတအဲ့ဒီလုံနိုင်ဖြစ်ဖြစ်ချုပ်ရင်းတဲ့နိဗ္ဗာန်ကိုသူတို့အရိယာမင်းနဲ့နောက်အရိယာကိုယ်ပေါ့ဖူစိတ်တည်းကြီးဖြစ်နေတဲ့အခါမှာဘုရားတဘာဝဝင်စားတာပေါ့အဲဒီခါမျိုးမှာလည်းပဲဒီနိဗ္ဗာန်ချမ်းသာကိုတော့သူတို့ခံစားနိုင်ကြပါလိမ့် သတ္တဝတ္တကကပုဂ္ဂိုလ်ဤဓမ္မဤနိဗ္ဗာန်ကိုခံစားနိုင်ပါတယ်ကုသိုလ်ရှင်လည်းခံစားနိုင်ပါဘူးဒါတော့ယုံနဲ့မှာတန်ကြီးနဲ့ချမ်းသာကိုပဲပုံဝင်စားပြီးတော့ခံစားရတာကိုပဲဒီကစိတ်ကလေးကရှိနေသေးတယ်ပုံဝင်စားတယ်ဆိုလို့ရှိရင်ပုံစိတ်ကလေးရှိနေတယ်စိတ်လည်းမငြိမ်သေးဘူးစိတ်တည်းလည်းမငြိမ်သေးဘူးစိတ်ကြောင့်ဖြစ်တဲ့ရုပ်တွေလည်းမငြိမ်သေးဘူး စိတ်ကောစိတ်တိတ်ကောစိတ်ကြောက်စိတ်နဲ့ရုပ်တည်ရောတခါရဲ့ငြိမ့်သွားတာအဲဒီငြိမ့်သွားတာကိုလိုလားတော့ဒီလိုတော့သဘာဝဆိုတာကိုသူသူချာချာသူဝင်စားရပါလေဝင်စားပြီးဒီလိုတော့သဘာဝကထလာပြီဆိုလို့ရှိရင်ရုပ်နာလေးချုပ်ရင်းနေတာအာယုသိကြည့်ပြီးတော့ပေါ့သူတို့ဥဒန်းကြည့်ကြတာလည်းရှိပါလေအဲဒီဥဒန်းကြည့်တဲ့အခါမှာ နိဗ္ဗာန်ရဲ့ချမ်းသာဆိုတာကိုဒီမှာပေါ်လာပါလိမ့်မယ်အဲဒီပုဂ္ဂိုလ်ကဥဒ္ဒချုပ်ကတော့သုစုခဝတ္တနိဗ္ဗာန်သမ္မာသမ္ဗုဒ္ဓတိရှိတံအသောကဝရကြံခေမံယထာဒုက္ခနိရုဒ္ဓတိသုစုခဝတ္တချမ်းသာကြီးချမ်းသာချမ်းသာပြီးသွား သာမန်ချမ်းသာတာပေါ့ချမ်းသာကြီးချမ်းသာပြီးသွားသူလူချာချာချမ်းသာပြီးသွားအဲ့ဒါကိုတန်းချင်းလေးအဲ့ဒီဥဒိုက်ဥဒအောင်ဖြစ်တဲ့အရာကပါတော့လို့ဆိုတာနိဗ္ဗာန်ပါပဲအဲဒီနိဗ္ဗာန်မှာသူကိုယ်ကြီးရှိပါတယ်သမသမုဒ္ဒပစ္စည်းတာလေသူကိုယ်ကြီးက သမသဝုဒ္ဒတိတိတံဆိုတာလူရင်းကတော့ပြတ်သွားပြကိုယ်တိုင်တွေ့ရှိပြီးတော့ဖော်ထုတ်ညွှန်ကြားထားတာဒီမှာသမသဝုဒ္ဒလို့စကားလေးသုံးထားတာထူးခြားတယ်ဘုရားအစ်ကူပါပဲဒီပြောခံရရတွေကိုနှလုံးသွင်းလိုက်လို့ရှိရင်အကုန်လုံးသိတော့ပါပဲဘာဖြစ်လို့လဲဆိုတော့ အရတမိတ်နဲ့လည်းခိရိတာကြီးပါလို့ရကြံလန်းရှိအပြတ်ရှင်းလိုက်တာအဲဒီအပြတ်ရှင်းခံရတဲ့ခိရိတာကြီးတွေကမောဟခေါ်တဲ့အဝိဇ္ဇာပါသွားတယ်ဒီတော့အဝိဇ္ဇာပါသွားတော့မတိမကျင်းသွားတယ်မတိတာမရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့အတိပါတာလည်းမရှိဘူးဆိုတဲ့အဓိပ္ပာယ်ပေါ့ သူကငုံကမပြတ်သားဖို့ရင်အပေကံကိလေသာတွေမှာသူတို့ပါလာတာဖြစ်တော့ဘုရားမြတ်စွာဘုရားသိကြရည်ခံရသိရင်စဉ်းစားလိုက်လို့ရှိရင်အကုန်လုံးသိတော့တာပဲအဲဒါကိုပုဒ်တာလို့ခေါ်ပါတယ်အဲလိုသိရမှာမှားတာရှိတယ်လို့မှန်တာရှိတယ်လို့မှားတာလည်းရှိရတာပါပဲအခုသိပ္ပံဆရာကြီး သူတို့ဖော်ထုတ်ထားတဲ့ခါတွေဟာမှားတာရှိတယ်မှားတာရှိတယ်လို့မှားတာလည်းရှိတာပဲသစ္စာကြောက်ကတော့အမှားမရှိအမှန်တိုင်းကြည့်တာတဲ့သမ္မာဗုဒ္ဓလို့ခေါ်ပါတယ်ဒီလိုကြည့်ရမှလည်းပဲသူတော်ဘာထံကနိခံပြီးတော့ကြည့်တာမျိုးရှိတယ်လို့ပြောတယ်သူတော်ဘာထံနိခံပြီးတော့ကြည့်တာမျိုးပုံမြတ်သွားကြပါ ဆံဗုဒ္ဓဆံကိုယ်တိုင်ဒါနပရိပါရမီတွေကိုဖြစ်ရှိပြီးတော့ဘုရားဖြစ်ကြောက်ပါရမီကောင်းတွေကြီးပြည့်စုံတဲ့အခါမှာအခုလိုသတိဆောင်ပါဝနာတရားတွေအားထုတ်လို့မလေးပါဖို့လေးပါနဲ့အစစ်စစ်ပေါ်လေးနောက်ဆုံးအရတ္တမေအရတ္တပုံညာနဲ့ကိရိတာတွေပါနေအကုန်လုံးကြံရှင်းလိုက်တာ။အင်းဒီကုန်လုံးကြည့်ရတယ်ကွာ။ ရှိတော့မရှိတော့ခုနသုသောဘိကပြောလို့ပေါ့လေဆင်ញင်လိုက်လို့ရှိရင်မမကံကံတည်တယ်လို့ကိုယ်တိုင်လည်းပဲပါရမီကြည့်တယ်လို့ပါရမီအရှိဟုံနဲ့ကိုယ်တိုင်ကြည့်တာသံဗုဒ္ဓခေါ်ပါတယ်ဒီမှာဒါတော့ဒီစကားကိုဆက်နေလို့ရှိရင်သမသံဗုဒ္ဓကြည့်ကြရပြီးမှန်တယ်အကျဉ်းအကြံရှိပါလိမ့် မှန်မှန်ကန်ကန်ကိုယ်တိုင်ရှိတော်မူသောမြတ်စွာဘုရားလို့ဒီအဓိပ္ပာယ်ရပါတယ်။အဲဒီလိုပုဂ္ဂိုလ်ကြီးကကိုယ်တိုင်တွေ့ပြီးတော့ကိုယ်တိုင်ကရုဏာရှိထားပြီးတော့ဉာဏ်တော်နဲ့ဟောကြားထားတဲ့ဖော်ထုတ်ထားတဲ့ချမ်းသာလို့ဒီအဓိပ္ပာယ်ရပါတယ်။ဒီကုံဘုတ်ကုံဘုတ်တစ်ခုနဲ့ပဲတော်တော်လေးအားရစရာကောင်းနေပါပြီ။ဘုရားမြတ်စွာကိုယ်တိုင် ပြည့်စရာတရားတွေလည်းပါတိလိုက်တဲ့တရားတွေလည်းပါနိဗ္ဗာန်ပါသွားပါလေအဲ့ဒီသိငိမ့်တဲ့နိဗ္ဗာန်ကိုမြတ်စွာဘုရားကိုယ်တိုင်မျက်မှောက်ပြုရာဘုလိုတိစ္ဆာဘာဝနာတရားတွေအားထုတ်ရပါတယ်စိတ်တိုင်းမှရှိသတိပြုဆောင်သင်ထားကြတဲ့အတိုင်းကိုယ်လည်းကကိုယ်ရာဒီပေါ်တိုင်းကာလိဝတ္တရာဒီထားပြီးပေါ်ရပါတယ်ခန္ဓာကိုယ်ရာဒီစိတ်တိုင်းဝိညာဉ်ရာဒီဝတ္တရာဒီထားပြီးပေါ်ရပါတယ် ဒီကုသလကြောင့်မျိုးစုံဖြစ်တိုင်းစိတ်ကနိဗ္ဗာန်ဘာဝနာမျိုးပွားရတာ။ဒီမူကြောင့်အသရှိတဲ့ထွေရသဘောမူရာတွေပေါ်တိုင်းပေါ်ရှုမှတ်ပေါ်ရဓမ္မနိဗ္ဗာန်သိက္ခာကိုရှုမှတ်ပေါ်ရတာပါပဲ။သိက္ခာတရား၄ပါးမပွားဘဲနဲ့တော့ကိုယ်ရဲ့ကသိက္ခာမျိုးတွေကမငြိမ်းပါဘူး။ဒါနောက်ဆုံးအပြည့်တိုင်ရေးဖို့ရာအတွက်ရှေ့ပိုင်းက ဒီအရိယာမင်းနဲ့ပေါ့လေသိက္ခာရင်လုံးဝချုပ်ရိုးရာအတွက်ရှေ့ပိုင်းကအရိယာမင်းရဲ့ရှေ့လေးပေါ့လေပုဗ္ဗဝရမက်ဆိုတော့ဘုဒ္ဓိကအထုတ်တဲ့ခိုက်တံလေးပေါ့အဲ့ဒါကြီးနဲ့ခိုက်တံနည်းနည်းရပါတယ်အထုတ်လို့ရှိရင်အဋ္ဌဉာဏ်လေးဖြစ်ဖြစ်သွားတဲ့အခါဒီလိုလည်းငြိမ့်တာပဲခိုက်တံအနုတ္တိယကိလေသာတွေချိန်ပိုင်းချိန်ပိုင်းကြံ့ငြိမ့်သွားတာပဲ ဒီထဲမှာဖြစ်နေတဲ့ကိလေသာတွေပြယုထနာကိလေသာတွေလည်းပဲဝိရတတိသမာဓိဖြစ်နေတဲ့ခံရည်နေတာပဲသီလတွေပါတဲ့ခံမှာလည်းဝိတိကဝကိလေသာတွေရင်းနေတာပဲဒါတော့နုပဒနာ၄မျိုးကတစ်ခုခု꽈လို့ရှိရင်ဒီလိုသမားကြီးပညာသိက္ခာ၃ရပ်ကပါနေတော့သတိသိက္ခာ၃ရပ်နဲ့အကျအန္တလို့ခိလိတာရ ငြိမ့်နေတာပဲချိန်လိုက်ချိန်လိုက်ငြိမ့်နေတာပေါ့တရှိကြီးငြိမ့်သွားတာကအားနေသွားတာပဲကိုယ်တိုင်ကိုယ်ရက်ကလေးသားတွေအားနေအောင်ဒီလိုတရားတွေကိုယ်တော်မြတ်စွာကိုယ်တိုင်အားထုတ်ပြရတာပဲအဲနောက်ဆုံးဝိပဿနာဉာဏ်ရင်းချက်ကြည့်ဆုံးပြီးတော့မလေးပါဖို့လေးပါမြတ်စွာဘုရားကတခဏလေးပါပဲတခဏလေးနဲ့ပြီးသွားတာပဲအဲဒီမှာ ရှိသမျှရှိနေတာကြီးအကုန်လုံးပြန်ရင်းလာတာပဲ။သက်သာပြန်လေအတုရတာပဲ။အတုရကိုယ်တိုင်အတုကိုကိုယ်တိုင်တွေ့ထားတဲ့တရားကိုသတ္တဝါတွေလည်းပဲဒီလိုချမ်းသာနေရပါစေဆိုပြီးတော့ကုနာထားပြီးတော့ကိုယ်တိုင်ဟောထားတာသမသမုဒ္ဒတိစိတ္တဆိုသိချင်စားတာပဲ။ဒါကုံပြတာကတခုရှိပါသေးတယ်။အသောက ဒုက္ခဆိုတာဝင်နေမှုမရှိဘူးရဲ့ချုပ်ရင်းတဲ့နိဗ္ဗာန်မှာဆိုလို့ရှိရင်ဝင်နေမှုမရှိဘူးဝင်နေမှုရှိတာဝင်နေစရာတွေရှိတာပေါ့ဝင်နေစရာအကြောင်းတွေပေါ့ဒုက္ခဖြစ်စရာအကြောင်းတွေရှင်မျိုးမရှိဘူးအိတ်ဆွေမရှိဘူးလောကီရှိဘွားဆိုတာလည်းမရှိဘူးဒါအခြားအခြားလောကနဲ့ပတ်သက်တဲ့ဟာတွေဝင်နေစရာအကြောင်းတွေဆိုတာမရှိဘူးဒီဝင်နေစရာအကြောင်းတွေကျင်းတဲ့အတွက်နိဗ္ဗာန်မှာလည်းအာသောက ဒုက္ခပြေဝေးပါလေဒီလိုလည်းကိုယ်ပြုထားပါလေလက်ထကုံပြုတာကတော့ဝိရဇဝိရဇဆိုတာအငြိအကျေးပါပဲစိတ်အငြိအကျေးပေါ့သမဲ့တဲ့သဘောလေးဒါပေါ့မကျေနပ်လို့အဲမုန်းတဲ့သဘောတွေရောနေတာတွေပေါ့မတိတတ်တဲ့သဘောတွေမမနာရှိတာတွေမနာလိုတာတွေဝန်လိုတာတွေပေါ့လေဒါတွေဟာအကျင့်ကမျိုးတွေလိုတဲ့သဘောပါပဲ စိတ်ထဲမှာကြောက်ရွံ့နေတာပဲအဲဒီနိဗ္ဗာန်မှာအဲဒီတစ်ပါးပါးညူနဲ့တူတဲ့ညစ်ကြေးနဲ့တူတဲ့ကိလေသာအညစ်ကြေးရောအညူတွေလုံးဝကင်းဝေးခြင်းတယ်လို့ဆိုထားပါတယ်ကွာလုံးဝဆိုင်ရှင်းနေတယ်ဆိုတဲ့အဓိပ္ပာယ်ပါအမေရိကကစာရေးဆရာကြီးဒေးလ်ကန်နေကြီးဆိုတာပေါ့သူစာပေတွေက သောကပြေဝီနေထိုင်ရေးဆိုတာပေါ့သူကစင်ရင်လုံးတရားနဲ့ပฏิသင်္ကနာပလတ်ဆိုစင်ရင်လုံးတရားနဲ့သောကပြေအောင်လုပ်ရတာပါတဝဲလို့တဝဲလို့ပါမြည်ချင်းမဟုတ်ပါဘူးဘုရားမြတ်စွာခေါ်ထားတဲ့အေးချမ်းတဲ့လေဆိုတာကတော့မြည်ချင်းပြီးပါအမကလည်းရှိတယ်သောကနောက်ဘယ်တော့မှပြန်ပြီးတော့မလာနိုင်တဲ့ အသောကပါသနာကလောက်ဖြစ်သွားတယ်ဆိုရင်ဒေါသတွေလုံးဝကျင်းသွားတော့ဒေါမနစခေါ်တဲ့စိတ်လုံးချမ်းသာမှုအဲ့ဒါကြီးကျင်းပြီဆိုလို့ရှိရင်သောကလည်းငြိမ်းပြီပေါ့နိဗ္ဗာန်မှာသောကပစ္စည်းအကြောင်းသင်္ယုံရှိလို့သင်္ယုံပြည့်ရှိလို့သောကဆရာလည်းမရှိဘူးလောကမှာဥစ္စာတဏပြည့်ရှိလို့ရှိရင်သောကရောက်တာမှာလောကီဥစ္စာတဏလည်းမရှိတော့

အာမခံရရှိပါတယ်။ဒါတော့အရင်ကြီးတွေကျင်းပြီးတော့သတ်မှတ်ရှင်နေတဲ့ပုဂ္ဂိုလ်များလည်းအာမခံရရှိပါတယ်။ဒါခေမလည်းအခုဂုံတုစားတယ်ခေမဆိုတာအနောက်ချက်ကြီးကျင်းတာပါ။နှုံကျုံးမဲ့ဆိုတာပါလေ။နှုံကျုံးမဲ့နှုံကျုံးမဲ့အဲ့ဒါကြီးကျင်းပါတယ်။နှုံကျုံးဆိုတာကအရင်ကတော့ လောဘဒေါသအဲလောဘဒိဋ္ဌိမောဟအဲအဲဒီတရားကိုမျိုးပေါ့လောဘလူကျင်တဲ့သဘောဒိဋ္ဌိဆိုတာအယူဆများပါတဲ့သဘောနဲ့မောဟဆိုတာကအမှန်တရားပေါ်မှာကျွေဝေပုံမှမပြတ်သားတဲ့သဘောပေါ့လေမောဟကအမှန်တရားတွေမသိရအောင်ဖုံးထိကာဝယ်ပြီးတော့ကောင်းတာတွေကိုစောင့်ရတာပဲလူကျင်တာပဲ ဒီကောင်းတာလေးဆွဲလာတယ်လောဘဖြစ်တာပဲအတ္တလေးကခံစားတာပဲဆိုပြီးတော့ဒီအတ္တတိတိရလို့ဖြစ်လာတာပဲဆိုဒီတရား၃မျိုးကသတ္တဝါတွေကိုဟောတယ်ဒီကံတရားကိုရှင်းပါမလွတ်ရအောင်လို့ကိုဆက်ဆက်ပြီးတော့ထားရတရား၃မျိုးကသူ့ကိုလို့ယောဂလို့ခေါ်ရတယ်ဒီမှာအစီတစ်ခုနဲ့ဆက်ပြီးတော့တတ်ထားတယ်လို့ပြောတယ် ရှင်းဆက်ခြင်းအလက်ကိုဟောပါတယ်ယောဂတရားကအဲဒီယောဂမျိုးမရှိဘူးလေယောဂကြီးကျင့်နေတယ်နှုတ်ကျိုးမဲ့ငြင်းကြရဌာနလို့ပြောပါတယ်ဒီအနက်အတုအဆောင်ခံရပဲနှုတ်ကျိုးမဲ့နှုတ်ကျိုးမဲ့ကဘာလို့လဲဆိုလို့ရဘူးနှုတ်ကျိုးမဲ့နေတာပေါ့တယ်ဒီယောဂဆိုတဲ့ပုဂ္ဂိုလ်ပေါ်လာအောင်ဆိုပြီးတော့လောကီဥပါလေးနဲ့ပြေးချတာရှိပါတယ် လဲပြီးရထားတို့မှာတတ်ထားတဲ့နွားများရင်းများပေါ့အဲ့ဒီတတ္တဝါတွေကိုရှင်းကထားတယ်လို့ပြောတယ်ရှင်းကထားတဲ့ဒီနွားတွေဟာဒီမြင့်ဟာပေါ့လို့ခေါ်လို့မရတော့ဘူးရှင်းကထားတယ်လို့ထို့တူပဲတဝါကြီးတဝါပေါ့လေအခုကဘာလို့မြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ခွေးလိုက်ဆန်းလိုက်စောင်းလိုက်ငဲလိုက်ကြောက်လိုက်ခါလိုက်ဆိုတာပေါ့လေ အမျိုးမျိုးယုံနာတွေဖြစ်နေတာအဲလိုယုံနာတွေကလည်းတဘဝပြီးတော့ဖြစ်နေတာပါအဲဒါစိတ်ရန်တရားကြီးလိုပါလေကျင့်စားပြီးတော့ထားပါတယ်ဘဝရိဟုသောစိတ်ရန်တရားကြီးပါတဲ့သတ္တဝါများကိုဟိုလားလောရီလိုမြင်နေလို့ပါလေလက်ရထားပါသက်ရှင်ထားလို့လေသက်ရှင်ထားတာဟိုလိုရှင်းသက်ရပါတယ်ရှင်းသက်တဲ့ယောဂ ယောဂသင်ရပါတယ်အကြောင်းတစ်ချက်ဒီတော့အကြောင်းနဲ့အကျိုးနဲ့ပါအကြောင်းတရားနဲ့အကျိုးဝိပ္ပတရားကိုဆက်သွယ်ရှင်းသတ်ဆက်ပြီးယောဂမြင်ပါလေဘဝရဲ့အဖြစ်ကိုမမြင်တဲ့မောဟဘဝတွေကိုဆာလောင်တဲ့သက္ကလောဘဘဝတွေကိုဆာလောင်တော့ဘဝဖြစ်ကြောင်းပါလေ နှလုံးသွင်းကောင်းလို့ရှိရင်ကုသိုလ်တရားတွေဖြစ်ကုသိုလ်တရားကဘဝတွေဖြစ်ကောင်းတဲ့ဘဝတွေပေါ့လေနှလုံးသွင်းနေရာကြောက်လို့ရှိရင်အာဟုသူတွေဖြစ်အာဟုသူတွေကဘဝသူတွေရောက်ပေါ်နေတော့ဆက်ပါပဲအယူဆလွဲဖားလို့အယူဆလွဲဖားမှုကြောင့်ခံရတဲ့အကျိုးတွေပေါ့လေဒါတွေပေါ့ဒီတော့အကြောင်းဖြစ်တဲ့ယောဂနှောင်ကျိုးတွေရှိနေတယ်လို့ရှိရင်သူကမှအကျိုးရင်း အကျိုးဆက်တွေပေါ့အကြောင်းနဲ့အကျိုးခံနဲ့ပြီးမယ်ပြီးတော့ထားတော့တာပဲဒီမှာဆက်ဆက်ပြီးတော့သိတတ်တာကိုယောဂလို့ခေါ်တယ်သတ္တဝါများကိုတဘဝပြီးတဘဝပေါ်လို့နှောင်ကြိုးတွေဆက်တွေထားတော့ဒုက္ခအမျိုးမျိုးလည်းပဲသိတတ်ထားတယ်လို့ယောဂလို့ခေါ်ပါတယ်နိဗ္ဗာန်ပါအဲ့ဒီလိုမျိုးယောဂဖြစ်လာဖို့လို့ နောက်ဆက်ကြီးလုံးဝမရှိတော့ဘူးဒီကိညာဖြင့်ဖြစ်နေပြီလို့ဒီလိုဆိုလိုပါတယ်အဲ့ဒါကိုပါဠိလိုဖြေမလို့ခေါ်ပါတယ်ဖြေမဆိုတဲ့ပုံနဲ့နေပါဘူးကိုပြုထားပါတယ်သမသမုဒ္ဒတိစိတအာသောကဝိသခေမဒီလေးပုံနဲ့ဂုံပြုထားတဲ့နိဗ္ဗာန်ဟာအလောအလောချမ်းသာချမ်းသာပြီးသွားလို့ အလုံးစုံချမ်းသာတယ်ဆိုတာကဘာကြောင့်ပါလဲဆိုအကြောင်းပြထားပါတယ်ဒီမှာယထဒုက္ခနိရုဒ္ဓတိဘဝနဲ့ဆက်တဲ့ခြေတွေပါလို့ရလုံးဝကိုအဲ့ဒါမှာချုပ်ငင်းနေတာတဲ့ဘဝနဲ့ဆက်တဲ့ခြေတွေဘာမှမရှိဘူးပေါ့ဟုတ်ပါဘူးဒါကြောင့်ဘလို့သိချမ်းသာတဲ့ခြေတွေရောက်တော့ သူတို့ဘဝနဲ့ဆက်တဲ့ဆင်းရဲတွေနေတယ်ဆိုတာကတော့နည်းနည်းပြောပြအခြေအနေရှိပါသေးတယ်ကွာဒီလိုသာဆင်းရဲနေပုံသင်္ခါရဆင်းရဲခေါ်တဲ့ကောင်းကံဆုကံဒီအဲချုပ်ငြိမ်းကိုကောင်းကံဆုကံဒီကမှကောင်းမှုကဆုမှုတွေပေါ့လေချုပ်ငြိမ်းကိုပေါ့လေအဲဒါတွေတော့ပြောပြလို့ကြားနေပါတယ်အခုတော့ဘဝနဲ့ဆက်တဲ့ဆင်းရဲတွေမှလည်းဘာမှမရှိဘူးဆိုတာပေါ့လေ ဆရာရှင်ဘာလို့လဲဘာမှမရှိဘူးဆိုလို့ရှိရင်တော့ကောင်းနေပါပြီသို့တော့ကာမဂုဏ်အကောင်းမျိုးလားဆိုတော့ဒီလိုလည်းမဟုတ်ဘူးဒီအကောင်းတစ်မျိုးတော့ရှိတာပါလေနောက်နေ့ကျမှဆက်လက်ပြီးတော့ရှင်းရမယ်ဒီဒါပဲဆက်ကြအောင်